Paul pi thulam lak buni na lai mai zani le som sigi khok pi som gok la guk na en in amalang in kong pai ding hi ama hong pai bai ding chi a iu ma bangin topa hong pai ding a hi le mi te mai a thuman ipuang na a အဘေစာကုမ်တေဆောင်အင်အီဟန်ချီယမ်ဇော့ထမ်ဒင်းကီလောမ်ဟီချီငိုင်ဆုနာဇန်လမ်ဒီယက်ဇန်ခတ်ကလုံစီမာခါစီယန်ထိုအင်ဟောင်ဂွမ်ဟီဟီထူတကီဇ ோம் အင်တူလခလဇဂီယတ်လေဆ ோம் လီလထုမ်လေတူလခလဇဂီယတ်လေဆ ோம் လီလလီကုမ်ဆုငါကုမ်ကင်းနာထုမ်တေဟန်ဂျမ်နာတေကဖော့ကီခီတွာဟွန်လိုင်အင်အင်ခတ်ခစ်အင်ခတ်ကီပိုင်ငျတ်ငျတ်အင်ပစီယန်ထုဆုငါကီဂန်ထုတေမီတေကီယန်ငါဟီလင်ဂိမ်အင်းချီအုံလိုအင်ကီဟန်ဂျမ်ဟီ khatna wan tungmi thu puak tak tai taka anatang ko mi te han cham na za sangin anase zo eite in ine ding hi hi hi leitung tang thu abei na ding inai han han hi jaisu hong pai bai tak pi ding chi u ma bangin ni dang sang in na sep han chiam zo tham ding hi mi te kyang a pataw a ko ding in eite hong ki sol hi inun tak na a thu man le dik na hi zo na ila khia ding a hi hi aki pal sat thu khan to ki sai in leitung in thu kham pe pa tuak bai ta ding hi thupal satna panin thuman lama aki heite bekma in mo mai sakna le lungnop na nga ding uhi nun tak na thu a hi thuman anei khem pe in anei lo te kya nga puak son nuam u hi le nasep a hoi khop khat ki zo khin ma ding hi ben mo Samaria numei sapna to Samaria mi te Chris kiang hong tu nu chiang in Chris in amau te thu anung zui te kianga anlak ding bek a om lo te to ki bangin nagen hi tu zo khali chiang in anlak hun hong tung ding chi hi lo na hi u hiam khwa dak un la lo te enun anlak huna ปากเพียพัวตาฮีจีฮียอหังอเลียนลีอเนวสมทุมละงาสมาเรียมีเตอินทุมานจะนวมลัวอุอหิมันินอมาวเตเกียงะคริสนินิตามฮีมันละเงลดิงอหิเวตัวนินิซุงนะเสบนาปนินอามาทุเกนนาหางินมีอตัมโซอินอามาอุมอุฮีเอมามาอินอามาทุเกนนาอิซาฮีอามาเลยตุงฮอนปาคริสตักตักอหิลัมอิเทฮีจิอุฮียอหังอเลียนลีอเนวสอมลีละขัดและสอมลีเลนนี ลักตกนาหุ่นนายตากาลคัดคิดกาลคัดกีตักหวยกิมนาเปียงเตกะจักเจียงอินบังเดนาฮิดิงเฮียมจีนกังไอสุนฮีอากิตักหวยมามากิมนาเตหองกิจอมดัดดัดฮีจินเลียงและหุยปีเตกางเมยและตุยเล่ตสุขเสียนาเตนุนตักนาและในสาลัมซาตัมปีปีอเบนาเตอิซาซาฮีตัวกิมนาเตอังเอนาบังโล akilem lo na te hanga hong piang khia a hi ding in ke ngai sun a hi hang in tua te sunga pasian de na ke mu thei hi nu mai pasal te in atwa ding u lau huai na a phok the na ding u a pasian in amau te a phon na a hi hi e up chi lai sang in chris hong pai ding hun nai zota hi ke do na lian pi abe na ding nai ta hi gam sunga pasian thukhen na te hong tung ta hi tua te in no te zong ki ging khol un บางยามจีเลนอุบเหมาะโลลายตะกุนมีหิงตะป้าหงไปดิงฮีจีถูหงเฮลฮีมาแต่เลียนสอมนิลลีอเนวสอมลีลลีตูหุนอาดิงทุมานอเดนาตักตักอเทคินโลมีตัมปีตักอีปอลปีสุงอมลายฮีเบนาหุนหงนายตาฮีจีอาเตลตะกาหงละหุนซุยลิมเตหงเปียนนาอมาวเตอินออลมอโลโลดิงอุกหันสวฮีอันลากหุนินหงเคงาขอคาลหุนละเบตาอา en la hot khian na inga ke hi chi in hot khian na anga na ding u a a han cham lo mi bang za ta a sot lo in akap zen tam hi lei tung tang thu top na lama yom ta hi gen khol na malang takin tang tung hi sitel na hun zong hong be han han hi i mok be sak ding hun tom chik zong inei ke hi galvil na a i mukha ke ni ilung sim la igam tat na hi ka topa hong pai hang ding hi chi ke ni chris hong pai bai ding chi thu hir na kam chi sik te to ging khe sang un mo na ki sik a hong tung ding he na pan aswa tak na ding un mun khem pe wa om nu mei te le pasal te izol ding hi imaya bang om hiam chi thei tak tak lo hi manin aki ging khol pa lian ding in amau te han swani khodon lo te le or mo nei lo wa om te in topa amu theila in azon ding u again ding in lo sunga na sem te le polpi mi te kwan kheni aki mangil sa lai siang tho thu man te atang ko na mun khem pe u a na sem te in anlang ding muding u hi ทุมานาสังดิงคริสลามาคาอ่างอันดิงอาอนุนตักนาอุอากิปดิงมีเตอามาวเตอินมูดิงอุฮีตอปาหงไปใบดิงฮีลุงนวมตะกาอามาตออิกิมุเทนดิงินอิกิกินขอลกูลดิงฮีอิกิมอิปามาอมมีเตเกียงะขวากอหอมดิงิน ihi the iza in ihan chiam ding hi eite ida ding hi lo in ilungdam ding hi zo hi imaswana topa jesu i omsak den ding hi ama hong pai bai ding hi chiang in akiging sa in ngang in i om ding hi ama mu a ama lak to te sunga iki hel ding nuam zen sin te ingak zo asot khit hang in ilam et na imwal sang ding hi lo hi kumpi pa ama mel hoi na to mu thei pe le hang aton tungin nuam isa ding hi cha tani chi in กองเขนวามีอามาตัดซาเตตอนตุงอินาอาจะปีดิงินวางเล็ดนาเล็ดทุปีนาโตคริสหองไปดิงหุนหองนายตาฮีนเซบมาตุดกวานิน ichi na ding i thailo ulung kham na te i tuak ding hi a hi zong in wana wanglian thum te in na sem a pasian khut in leng pe len in pasian in akam cham te hong tang tung sang ding a hi na mangil ke ni dik tat na to amana sem ding mi te leitung panin aman hong kai khom ding hi gwal zoding a khap na lung tang lung sim le kha a tu lai taka in a sep aten theina ding in นักปีนถูกเงินฮีลุงคำนาดิงของตำดิงฮีอะฮีจงอินปเสียนอาอุมเตอะฮีมาบังอินขาดและขาดกิหานสวนี้ เดินมุนย้ำสักเลาอินอิอุปนาของมาปัดสักปาเลของมาเฮียลสักปาอิตาปามิสวานิน idin mun isang sang ding hi zana ka i mut the lo chiang in pasian kyang a thu nge nin kalung tang kalam to hi aman ke hong tha khau sang in khwal la tua la amana sem te to ama om a hi na muan na hong guan hi israel te pasian in ama mi te makai lai a hun bei dong in amau te to ama om swang ding a hi na ka thei chiang in nuamin tha ka nga hi thum na wan tung mi thu puak tang ko na anasa zo sema mai anot ding to pa in de hi akhang akhang in ami te in gwalzo na anga na ding in ama in na asep ma bangin tu in zong polpi ading ama ngim na te pijing taka akisep ding aman de hi ama thu man le dik na na sep na a ha na khat pan an se zo ha na a up na pan akiching zo muan na le suan na a ami siang tho te amai not ding u aman chial hi pasianin hong om pi in phut khak in ei khem pe wa tha hong gwan ding a hi lam phong in ai siang tho thu gi pi te lenin swang pi bangin kip tang in iding ding hi to pa min to tha ha na pan tha na a e mai not the ni ding in dik na thu gi pi te inun tak na sunga deng sak ni atunga kipan tu hundong pasian kha in honghil a hong thu kim pi na to aki kip sang e up na thu siang tho taka ilat ding a hi hi ama thu piak azui te tung to na to pa in mai anot sak ama na sep man pha pen eiten isep ding ahi hi tuana se pen ama he pi na i wanglet na to ahun zuin hong tha har zo in hong ki ching zo ding hi galpa in pasian mi te theisiam na myal saka ahat na te u kiam sak ding han cham hi ahi zong in pasian kha in ama kai na bang in amau te in asep ule aki se sa mun lui te po phat king na ding na sep the na kong te aman hon sang ding hi ama mi chi takte tunga ama gwal zo na nu nung chepte na a khen ding in uk zo na wang let na le min than na to to pa wan pa na hong kum suk ma teng amaute om zia pen akhang to lam hidden ding hi imaya om na sep pen mi hing hat na om khem pe to sep akul ding a hi hi up na hat zat khiat kul ding a pilwang taka om den na zong ki sam ding hi khat vei vei itwa kha khak sa na te lungkiar hwai pi pi zong hi thei ding hi na sep ding na salwa hi manin zong ilaw khading hi a hi zong in pasian hu na to amana sem te atop na a gol zoding hi to a hi changin u te naw te o na mai u a om hak sa na te hangin na lung kia lo ding u ka dei hi efesa alian thum anew som le thum jesu in no te hong om pi ding hi akha siang tho to no te mai a pai in lampi hong hon sang ding hi akisap hun hunin no te hong hu ding hi eite sunga na asem bang let na to ki zui in eite nget za le ngai sut za sanga anase zo tham a asem thei pasian tunga คริสเยซูหางินเบหุนในโลขังต้นตุงินทุปีนาอมตาแหนเอเฟซาเลียนทุมอเนวซอมนิเลซอมนิละขาดจานลำเดียกอาจานหุนสุงากมายาหองกิลักทูเตอินกะลุงซิมหองบุญมะมะฮีมุนตัมปีตะกะขันโลนานะเซบจีอินเดียนเขียนนานักปินอมโตกิบังฮีปะเสียนสับนามังอินอิมีเตหองกิกวาลูฮีอูเตนาวเตโอ topa in thu hong gen hi ama thu manglo ding hiam i mei wak te tang sang in a topa u apai ding angak mi te bangin gam talo ding hiam tu hunin khowak puwa a ikwan khya ding hun a hi hi u te naw te o hong sap na thupa na nga na u to ki zui in gam tat na ding in no te kong chial hi na khe pawa ki nyam khyat na lung nem na le lung dwai na to khat la khat ki it in ki thuak un ki lem na to ki hen khom in lung sim pom khat in na om na ding un ha kat un เอฟซาเลียนลีอเนวขัดปันทุมทุมานมีเตทมันอุเตนเอาเตโอวานาเมลกาหงไปดิงคริสอาดิงิน akiging holding in note konghan thon hi nisimin nalung sung panun leitung etla na te pai khya un christ to ki khol na in abang chi hiam chi na theina ding un kisin un christ song pai chiang in thum mi te laka pa tak na nga a lung nuam tak a ama adon mi te laka na ki hel theina ding un thuken na hun a ding ki ging khol un ตัวนี้จังอินป้าปะเซียนเละตะป้าวังเละนาสุงาตัดเขียดเตต่างแคดิงอุฮีวันตุงมีเตอินคำก็เซมเตตุมินกุมปีป้าและอามากวลโซนาตูกปากเตอฮีตุนสิสันสุงากิสิลาอากิปากสักมีเตดอนดิงอุฮีกวลโซนาละปีกิสักเคียอินวันตุงบุปีถอนดิงฮี Chris in zo na nga ta hi wan tung zum pia ama thuak sian na le ki pum piang na amok na hi lo lam alak te ti te a hi ama tat sa mi te to ama hong tum hi i to pa a tho ki na le wan aka na in pasian mi siang tho te in zong si na le han khuk tunga zo na nga ding u a hi na te ti a hi hi azia atong puan tua lu to no si san sunga sop sianga apak sak mi te ading in wan tung kong ki hong a hi na lim zong zong a hi hi mi hing ai o in pa pasian kyanga jaisu aka to a hi hi pasianin ama limle mel asun te zong ama thupi na sunga atum ding in hong pai pi ding hi leitunga khwaljin te ading in inom hi midik te ading in puat tual min than na lukhu le gwal zo na nisu hyang te om hi pasian wai hom na bangin eite hong nop khak sak khem pe hong tung ding leitunga om non lo ding hi thei dinga hak sa na te to hun chang in siang tak en e thei ding hi hepi na thu thuk zong e maya hongki pholak ding hi ileitung lung simin buaina le kamchiam ki pelna bang bek a amu te pen kichinga ahoi ma ma hi lam imuring hi hak sama ama isak to khang na te akiching it na in agel a hi lam i thei ding hi eite hoi na dinga na khem pe na asem khom sakpa hongdon na itel chiang in gen zo lo lungdam na to lungdam in ikipang ding hi wan tung bu pi anat na omlo ding hi tat sa te in sunga khitui luan na mi si wi na da na dial khip na chi te omlo ding hi gam mi te in ka chi na chi lo ding u hi to la ya ateng mi te amo na u ki mai sa สังดิงฮีไอซายาอเลียนซอมทุมละทุมอเนวซอมนิละลีลุงดำนาตุยหัวหองลวงดิงาอากุมกุมินหองทุกแซมแซมดิงฮีนุนตากตอนตุงอิลัมเอ็ดมุงปีปาอิมุดิงหุนหองสอดนอนเหลาดิงฮี ama kya nga hi leitunga ithua khaksa na te khem pe bangma tham hi lo ding hi to hi changin thuman lian pi ahonga sang ding namuan na u be sa ke un pasian de na na sep khiru changin hong khap sa na nga the na dingun thuak zo na na ki sam di u hi asot loin hong pai ding pa hong pai dinga hong za kai non lo ding hi hebra lian som anew som thum langa pan som thum la sagi khwa dang un khwa dang un la na up na u khang sang den un tua up in tat sa te ading a hi azai zo wang let na sung hong tun pi dong in pasian khopi kongpi dong ako chik lampia note hong khata hen tua hi changin ute naute o topa hong pai dongin thuak ten tanun lo kho pa in leitunga man phate anga na dingin lungduai takin gwa masa le gwa nanung anga hi note zong lungduai un nalung sim u kip sak un topa hongpai ding hun nai ta hi james alian nga anew sigi lagiat eite bangchi ding chi hongkilang nai ke hi a hi zongin ama hongkilat changin ama to ikibang ding hi chi ithei hi bahang hiam chi le eite in ama ahi bangin imuding hi twani changin chris in ama na sep amet na hongmuding hi kwama in asim zo lo twa mi hon pi pen lungdam na lian pi to ama thu pi na mai a mo na nei lo te kichiding hi ama si san to eite hong ta na ama nun tak na to eite hong thil pa in ama in agim thuak na thaman mukik dinga alung kim ding hi han swana kam wai khak na sauve nung ta ding in kalam en non ke hi kana sep ki zodek ta hi imi te ading te ti pan na anei lai ding in kangai sun ke hi lungsim kho anei imi te in hi na sep toy sang na ding le lam to na ding a hoi thei u hi a hi zong in alung sung wa pasian a i na u to pasian thu te a thuk zo se ma akan ding u ke sam lai hi hun paisa a itang thu en kick in tua idin mundong mai not a ikal swan na khem pe kamu chang in pasian phat un ka chi thei hi to pa sep khyat na teng kamu chang in lamdang sak na le hongma kai pa chris mwan na to ka kidim hi to pa in eite hongma kai na dan le hun paisa a hong thir na te imangil ke nga le maila ma ding alaw huai bangma omlo ding hi